ခန်းကြီး73အငယ်1မှ30ယေရောဘောင်မင်းကြီးနန်းဆန်12နှစ်တွင်အပိယသည်ယေရုရှလင်မြို့၌မင်းပြု၍ယူဒပြည်ကို3နှစ်ဆိုးဆန်၏မေရောကဂိဗာမြို့သားအောယေလဤသမီးမာခာအမည်ရှိ၏အပိယနှင့်ယေရောဘောင်တို့သည်စစ်တိုက်သော အကြောင်းအရာဟုမူကားအပိယသည်ရွေးချယ်သောစစ်သူရဲကောင်း၄သိန်းနှင့်စစ်ခင်းခြင်း၏ ယေရောဗုံသည်ရွေးချယ်သောစစ်သူရဲကောင်းစစ်သိန်းနှင့်စစ်ခင်းချင်း၏အဘိယသည်ဧဖရင်ခရိုင်ဇေမရင်တောင်ပေါ်မှရက်လျက်အိုယေရောဗုံနှင့်ဣဒရေလလူအပေါင်းတို့နားထောင်ကြလော့ဣဒရေလမျိုး၏ဘုရားသခင်သာရဘုရားသည်စားနှင့်ရှင်သောဗြိဉ္ဉ်အဖျင်ဣဒရေလနိုင်ငံကိုဒါဝိနှင့်သားတော်မြေတော်တို့၌အစဉ်အတော်မူကြောင်းကိုတင်တို့တိမှတ် သင့်သည်မဟုတ်လော။သို့ရာတွင်ဒါဝိဒ်သားတော်ရှောလမုန်၏ကျွန်နေဗတ်သားယေရောဗောင်သည်မိမိအရှင်ကိုတဘက်ထ၍ပုန်ကန်လေပြီ။ရှောလမုန်သားရောဗောင်သည်အသက်ငယ်၍သဘောနူးညံ့သောကြောင့်မဆီးတားနိုင်သောအခါ၊လျှပ်ပေါ်သောသူ၊အဓမ္မလူတို့သည်ယေရောဗောင်ထံမှာစုဝေး၍၊ရောဗောင်မင်းတဘက်၌ကိုယ်ကိုခိုင်ခံ့စေကြ၏။ ယခုလည်းသင်တို့သည်ဒါဝိဒ်၏သားမြေး၌ရှိသောထာဝရဘုရား၏နိုင်ငံတော်ကိုဆီးတားမည်ဟုကြံစည်ကြသည်တကားသင်တို့သည်များပြား၍သင်တို့ဘုရားအရာ၌ရောဗုံလုပ်သောရွှေနွားတငယ်တို့လည်းရှိကြ၏သင်တို့သည်ထာဝရဘုရားခန့်ထားတော်မူသောယဇ်ပုရောဟိတ်အာရုန်အမျိုးနှင့်လေဝိအမျိုးသားတို့ကိုနှင်ထုတ်၍တပန်းအမျိုးသားထုံးစံတိုင်းကိုအဖို့ယဇ်ပုရောဟိတ်တို့ကိုလှုပ်ကြပြီမဟုတ်လော ထိုတို့နှင့်အညီနွားတငယ်တကောင်နှင့်သိုးခုနစ်ကောင်ကိုပေး၍ယေဘုဟိအရာ၌ခံထားခြင်းကိုခံသောသူမည်သည်ကားဖျားမဟုတ်သောသူထံမှယေဘုဟိပြုအပ်သည်တကားငါတို့မူကားသာရဖျားကိုမစွန့်ထိုဖျားသည်ငါတို့၏ဖျားသခင်ဖြစ်တော်မူ၏သာရဖျား၏အမှုတော်ကိုထမ်းသောယေဘုဟိတို့သည်အာယုံအမျိုးဖြစ်ကြ၏လေဝိသားတို့သည်လည်းမိမိတို့အမှုကိုစောင့်နေကြ၏ အငယ်7မှ22ထာဝရဘုရားရှိတော်၌မိရှုရရစ်နှင့်နန္တာပေါင်းကိုနန်းနှစ်တိုင်းညာဥတိုင်းမိရှုကြ၏တန်ရှင်းသောစပွဲပေါ်မှရှိတော်မုံကို၎င်းညာဥတိုင်းထွန်းเสียဖို့ရွှေမိခုံနှင့်မိခွက်တို့ကို၎င်းပြင်ဆင်ကြ၏ငါတို့သည်ငါတို့ဤဖျားသခင်ထာဝရဘုရားဤအမှုတော်ကိုစောင့်ကြ၏တင်တို့မူကားထာဝရဘုရားကိုစွန့်ကြပြီး ဘုရားသခင်ကိုတော်တိုင်သည်ငါတို့တွင်ဗိုလ်မင်းဖြစ်တော်မူ၏ဘုရားသခင်၏ယေဘရဟိတ်တို့သည်လည်းတဘိုးမှုလျက်တင်တို့တစ်ဖက်၌နှိုးဆော်ခြင်းဟံငါတို့တွင် ရှိကြ၏အိုဤဒေလအမျိုးသားတို့ဘိုးဘေးတို့၏ဘုရားသခင်သာရဘုရားတစ်ဖက်၌မတိုက်ကြနှင့်တိုက်လျင်ရှုံးရကြလိမ့်မည်ဟု ပြောဆို၏ယေရောဗောင်သည်ယူဒလူတို့နောက်၌မထင်မရှားတက်ချီစေ၍ကိုယ်တိုင်တစ်ဖက်ချောင်းနေသောသူတစ်ဖက် ယုဒတပ်ကိုဝိုင်းကြ၏ယုဒလူတို့သည် ပြန်ကြည့်သောအခါစစ်မှုဝိုင်းမိသည်ကိုမြင်လျင်သာရဖျံအားဟစ်ခေါ်၍ယေဘုဟိတ်တို့သည်လည်းတဘိုးမှုတ်ကြ၏တပန်းယုဒလူတို့သည်ကြွေးကြော်သောအခါဘုရားသခင်သည်ယေဟောဗံကိုအပိယနှင့်ယုဒလူတို့ရှေ့မှဒဏ်ခတ်တော်မူသည်ဖြင့်ဣဒေလအမျိုးသားတို့သည်ပြေး၍သူတို့ကိုယုဒလူတို့လက်သို့ဘုရားသခင်အပ်တော်မူ၏ ။အဘိယနှင့်သူ၏လူတို့သည် ကြီးစွာသောလုပ်ကြံခြင်းကိုပြု၍ရွေးချယ်သောဣသရေလလူငါးသိန်းလဲသေသဖြင့်၊ဣသရေလအမျိုးသားတို့သည် ထိုအခါရှုံး၍၊ယုဒအမျိုးသားတို့သည်ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရားကိုခိုလှုံသောကြောင့်နိုင်ကြ၏။အဘိယသည်ယေရောဗောင်ကိုလိုက်၍ဗေသလမြို့နှင့်ရွာများ၊ယေရှနတ်မြို့နှင့်ရွာများ၊ဧဖရိမ်မြို့နှင့်ရွာများတို့ကို သူ့လက်မှနှုတ်ယူလေ၏။ အဘိယလက်ထက်ကာလပတ်လုံးယေရောဗောင်သည်နောက်တဖန်ခွန်အားကိုမရပြန်။ဒါဝရဖျားဒဏ်ခတ်တော်မူသည်ဖြင့်တေလေ၏အဘိယမူကားခွန်အားတိုးပွား၏။မယား14ယောက်တို့ကိုယူ၍သား22ယောက်နှင့် သမီး16ယောက်တို့ကိုမြင်ရ၏။အဘိယပြုမှုသော အမှုရာကျွေးလေသမျှတို့နှင့်ကျင့်သောအကျင့်ပြောသောစကားများတို့သည် ရာဇဝင်နှင့်ဆက်၍ပရောဖက်ဤဒိုစီရင်သော စာ၌ရေးထားလျက်ရှိ၏